ဒီကကိလေသာကိုဆင်းရဲထိခွာခြင်းရှိထိကြရေးအတွက်ဒီလမ်းချက်ရှင်းသုံးရမယ်ဆိုတော့ဒီလမ်းချက်ရှင်းသုံးမှုရဲ့ဆက်ဆက်လေးရှိနေတာဒီလမ်းချက်ရှင်းသုံးနိုင်အောင်သတ္တမသူတော်ကောင်းတရားကြားနာရတယ် ဒီလောက်မှုကျင့်သုံးမှုဟာလောကတရားကျမ်းနာမှုနဲ့ဆက်ဆက်ပတ်သက်နေတာဒီလောကတရားမကြားပဲရတော့ဒီလောက်ကြမကျင့်သုံးနိုင်ဘူးအချိုးကျတိတိကျကျပါလေကျင့်သုံးလို့လို့ရှိရင်ကျင့်သုံးဒီအမှန်ကိုရှင်းစွာလေ့လာရမယ်အတိအကျရအောင်ဒါဆိုလိုပါတယ် အဲ့ဒီကျင့်သုံးနည်းကလည်းပဲတော်စွာရောစွာကျင့်သုံးနည်းမဟုတ်ပါဘူးသတ္တမလို့ခေါ်ပါတယ်သတ္တမဟာမြန်မာလိုပြောတော့ဒီလိုကောင်းတရားလို့ဒီလိုပဲပြန်လိုက်တာပါပဲမှန်ပါတယ်ဒါကတော့သာဒီလိုကောင်းလို့ဓမ္မတရားဒီနေ့မှတရားဒီနေ့မှအတိုင်းဒီနေ့မှနိုင်ပြီးတော့ဒီနေ့မှအတိုင်းချိုးချစီဆုံးလို့ရှိရဲ့ ကိရိတာငြိမ့်မှုဟောတယ်။အင်းကိရိတာငြိမ့်တာပေါ့။နော်။ဆန့်ကျင်ဘက်တရားကြီးကျင်းဝေးတယ်၊ကျင်းကွာတယ်၊ကျင်းရှင်းတယ်၊ကျင်းပြတ်တယ်ပေါ့။အဲတော့ဆန့်ကျင်ဘက်တရားကြီးကျင်းဝေးကျင်းကျင်းရှင်းကျင်းပြတ်တယ်ဆိုလို့ရှိရင်ရတုနဲ့ဇာတုကိစ္စရှင်းနေရတယ်ဆိုရင်ချမ်းသာပါပဲ။ ဝေးလေလေချမ်းသာလေလေအဲရန်သူအရှင်းမရှိတော့ဘူးဆိုရင်တော့လုံးဝချမ်းသာတော့တာပါပဲကိုရင်းညာလေးအေးသွားပြီဆိုလို့ရှိရင်လုံးဝချမ်းသာတာပါပဲသတိတရားကလောကမှာတွေးခွင်ရှင်လေးကြံဖန်ပြီးတော့အထင်ရဟောထားတဲ့တရားမဟုတ်ဘူးဆိုတာပေါ့ကိုယ်လည်းကိုယ်ရရှင်လေးအမှန်ကြီးကြည့်ပြီးတော့ရှင်းသုံးလို့ ကိုရိယာနေလုံးဝခင်းကြီးသွားတာစံတဖြစ်တော်မူရဲ့ဘုရားမြတ်စွာရဲ့တရားဘုရားမြတ်စွာခေါ်တဲ့အထုပ်ကြီးကိုခေါ်ရင်သိထားတဲ့တရားလို့ဆိုလိုပါလား။ဒါကြောင့်သံဃာမြတ်မှာဒီဒီမနိကေတို့၊ကာယုတနိကေတို့မှာပြထားတာ။ သံတောသောကဝါသမထာယဓမ္မတိစေတိငါတို့ငါတို့အများရဲ့အာတကုရဖြစ်ဖြစ်ဖြစ်တော်မူတဲ့မြတ်စွာဘုရားဟာသံတဖြစ်တော်မူတယ်သံတဆိုတာငြိမ့်တဲ့ငြိမ့်အေးတာပေါ့ငြိမ့်တဲ့ဆိုတာကအဆုတ်ရှားမှုပြင်မှာငြိမ့်တဲ့တာပေါ့ သူကအဲ့ဒီမြင်တတ်တဲ့သဘောကလည်းပဲနောက်ပြန်ပြီးတော့ပေါ့လေလှုပ်ရှားတဲ့အပိုင်းရှိလှုပ်ရှားတဲ့အနေအထားကြီးရောက်ကုန်မှာမဟုတ်တော့ပါဘူးငြိမ့်သွားတော့ပါပဲငြိမ့်သွားအပူရင်ငြိမ့်ပြီးတော့အေးချမ်းသွားတော့ပါချမ်းသာဆိုတာဒါပါပဲဒုက္ခပြီးတော့မခံရအောင်ချမ်းတဲ့အချမ်းမျိုးမဟုတ်ဘူးဒီချမ်းလေးကသာသာရရချမ်းသာသာသာရအေးရပါ အဲ့ဒါကိုဂုဏ်ပြုထားပါတယ်။ဆိုငြိမ့်တယ်ငြိမ့်တယ်ဆိုတာဘယ်လိုဖြစ်လျက်ဘယ်လိုငြိမ့်တဲ့ငြိမ့်တာတော့လို့ဆိုတော့လှုပ်ရှားမှုကင်းလျက်ပါဠိတော်လှုပ်ရှားတာဇာတော်သောမောဟမပယ်နိုင်သေးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တတိကလုံးဝမထားနိုင်တော့ဆုံးကြည့်မှုတွေကလည်းဟင်းပြခွကြတယ်လေ။ တတိကင်းတော့အဆောင်ကြီးကလင်းပြက်ခွက်တာလင်းပြက်ခွက်တယ်ဆိုလို့ရှိရင်လေခင်းမှုမပြက်ခွက်မှမမင်းမပြောမကော့မဆမှကိုရေကဖြစ်စရုံလာလေမပြတ်မလားလိုက်ပြီးတော့မှတ်နိုင်တာမှတ်နိုင်ပြီးတော့တာပါအတိအချိန်ရပြီးတော့ရင်းချက်ပြည့်စုံသွားပြီးတော့ မညာပုံညာလေးဖြစ်ပေါ်လာတာပါပဲအထုနေတဲ့ကာလမှာတော့အမှတ်တည်ရှိနေလို့ဆိုရင်ငြိမ့်နေတာပါဇာကနဲ့သိဇာကသိစားတာမရှိလောကသိစားတာမရှိမောဟသိစားတာမရှိဒါတော့ပဲစိတ်သိစားစရာသမက်စရာကြီးပေါ်ပေါ်ပါလိမ့်အမှတ်တည်လေးတွေကအမှတ်တည်လေးရရှိရတော့လှုပ်ရှားမကောင်းတဲ့ပုံစံတွေဆိုသိရှားပါတယ် မုန်းစရာဒေါသဖြစ်စရာနဲ့ကြုံပြီးမယ်လို့ဒေါသတွေရှိဘူးစိတ်ကြစီဆိုမုန်းကြတာမရှိဘူးကပိုပိုလာတဲ့အာယုရဲ့သဘာဝကိုရှင်းရှင်းလင်းကြည့်နေတော့သူကမှမပြတ်သားတဲ့မောဟလည်းမရှိဘူးအဲ့ဒါလည်းလှုပ်ရှားတာမရှိဘူးဇာကနဲ့လှုပ်ရှားတာမရှိဒေါသနဲ့လှုပ်ရှားတာမရှိလေဟိပြက်ွက်လို့အမှမတိ အလွဲကြီးရှိပါလေအဲ့လိုမောနဲ့လှုပ်ရှားတာလည်းရှိအဲ့လိုရာဒေါသမောဟကိလေသာတွေလှုပ်ရှားမှုခင်ခဲ့ရဲ့စိတ်ကင်းတယ်ဆိုလို့ရှိရင်ငြိမ်တာပဲမှတ်နေတဲ့အခါတော့ငြိမ်တယ်ပေါ့ဟုတ်ရှိတယ်လို့ငြိမ်တယ်ပေါ့အဲဒီအမင်းကပုံစံလေးဖြစ်သွားတဲ့ခါကျတော့သူသူအစိတ်အပိုင်းလိုက်ပေါ့လေအကုန်လုံးမဟုတ်တော့မှတစ်စိတ်တစ်ပိုင်း ငြိမ့်သွားဒီဝင်မှုငြိမ့်သွားအေးသွားဒါကိုလည်းဒါကဆိုင်ဆိုထိုက်ဆက်ခြင်းနဲ့ငြိမ့်တဲ့ငြိမ့်အေးဒီလိုရယ်တဲ့ဆိုပြဆန္ဒဖြစ်တော့ရယ်ဟွန်းသမထာယသတ္တဝါများငါတို့အားလဲဇာတ်တိုက်တဲ့ကိစ္စတွေငြိမ့်တဲ့ငြိမ့်ဖို့ရာ ဆရာကြီးတရားဟောတယ်ဆိုတာဒါပဲသူ့ကိုကြည်ညိုလာဖို့ရတရားကြီးဟောကောင်းတယ်ဆိုပြီးတော့ပေါ့လေကြည်ညိုပြီးတော့လမ်းတော့ပေါ်ဖို့ရပြေးတာပေါ်ရပါဒီရေချက်ကတော့ဒီမှာသမထာရပဲဒါပဲဒီနေ့တရားကြီးရလာပြီဆိုလို့ရှိရင်စိတ်မှန်တဲ့မေတ္တာကုသိုလ်ကြီးထားကြလာတော့အတိညာနဲ့ထားကြလာတယ်လာတော့ရေချက်တွေကောင်းလာတယ်ရေချက်တွေကောင်းအောင်လည်းမြတ်စွာဘုရား သမထာယသတ္တဝါများကျွန်ုပ်တို့အားလည်းအလားတူစွာကိလေသာအလှရှားခြင်းနဲ့ရင်းတင်ရင်းရင်းကြပါစေခြင်းအကျိုးပါရှင်ရင်းရုံဒါဓမ္မတိစေတိဓမ္မရည်သက်စီရာတရားမှန်ကိုကရုဏာထားပြီးတော့အမှန်တရားနဲ့ဟောတော်မူရဲ့ ဟောတယ်ဆိုတာလည်းပဲကိလေသာရင်းရောင်းတရားကိုယ်တိုင်ကမသိဘူးဆိုလို့ရှိရင်ဘယ်လိုဟောပါမလဲစိတ်ကူးနဲ့ဟောလို့လည်းပဲဒါလည်းပဲမရှိဘူးသိတော့သိပါရဲ့ဒါပေမဲ့လို့တတ္တဝါတွေပူလောင်ဆင်းရဲပြီးတော့နေတာကိုမစိစားဘူးမတွေ့ဘူးဆိုလို့ရှိရင်ကျင်နာတနာမှမသိဘူးကျင်နာတနာဘူးလည်းရှိတော့ရှိပါရဲ့ဒါပေမဲ့လို့ တတ္တဝါတွေအမားတွေကိုရှောင်ရှားပြီးတော့ပူလောင်တဲ့တရားတွေကိုရှောင်ရှားပြီးတော့ပူခင်းတဲ့တရားတွေကိုလိုက်နာဖို့ဆိုတာလိုက်နာနိုင်အောင်ကျင့်လာတနာမှုလည်းရှိဘူးအတိတော့ရှိတယ်ကျင့်လာတမှုမရှိဘူးဒီလိုလည်းမရဘူးဒီလိုမြတ်စွာဘုရားမှာဝိသဆရဏသံပန္နဂုံတော်ဆိုတာရှိပါတယ်ဝိသအတိညာနဲ့လည်းပြည့်စုံတယ် ကိုယ်တိုင်ဒီနည်းမှလည်းသိပြီးတော့ရှင်းသုံးလို့အမှန်တရားတွေကိုသိထားတာလွန်ရတော့ဒါပဲကိလေသာတွေကုန်နိုင်တော့ရှင်းထားတာဝိဇ္ဇာသမ္မာနာနဲ့ဖြစ်တယ်သတ္တဝါတွေအပူမိနေတော့ဆင်းရဲဒုက္ခတွေနဲ့ကျုံနေတော့ရှင်းတာသနာတယ်ဒီရှင်းတာသနာတဲ့ပုဂ္ဂိုလ်ဟာလမ်းမကိုမလိုက်ချင်ဘူးလမ်းမလိုက်ပြီးတော့မဆင်းရဲသေးဘူး လမ်းမှာကိုလည်းပဲမတွေ့ပါလည်းပဲဒါလည်းမဖြစ်စေချင်ဘူးလမ်းမှာကိုမလိုက်ရှိပြီးတော့လမ်းမှာကိုလည်းပဲမတွေ့စေချင်တာမရှိဘူးဒီလက္ခဏာတွေ့စေချင်တယ်အဲ့မသိရစေချင်တာကရှင်သာသနာမှုကောင်းစားစေချင်တာကတော့မေတ္တာ တခါတခါစေတနာမှုကအရင်မေတ္တာကနောက်တခါတခါမှာမေတ္တာကရှိစေတနာမှုကနောက်မြတ်စွာဘုရားအမှန်တရားကြီးသိနေကြတယ်သူ့လိုပဲကိုကြီးအေးသိနေတယ်သူ့လိုကိုကြီးအေးပြီးတော့ချမ်းသာသိနေတယ်အပူရည်နဲ့ဆင်းဒုက္ခတွေမြောက်သိခြင်းကိုလေအဲဒီဆင်းဒုက္ခတွေပယ်ရှားလို့ရတယ်ဒီလိုကျင့်တဲ့သနာမှုရှိတော့ ဘယ်ဟာကအခုလမ်းစဉ်ဆင်းရဲလမ်းစဉ်ဘယ်ဟာကအေးချမ်းတဲ့လမ်းစဉ်ဆိုတာပေါ့လေအခုလမ်းစဉ်ကိုအလျှောက်ပြီးတော့ဟန်တားပြီးတော့အေးချမ်းတဲ့လမ်းစဉ်လျှောက်ပြီးတော့ညွှန်ကြားတော့တာပဲဒါမို့ဓမ္မအင်းဇာကသာသာလေးရှားခြင်းရဲ့ဤတဲ့ရေးစီတော်တရားကိုကြည်စီကြည့်ကရုဏာရှိတာပညာအဖြစ်ဟောကြားတော်မူပါ၏ ဘယ်လိုကောင်းလဲတာအဲ့ဒီလိုပုဂ္ဂိုလ်ဒုကြီးရဲ့ဓမ္မရေလို့ဒီလိုဆိုရင်အဲ့ဒါကိုသတ္တမလို့ခေါ်ပါတယ်ဒီတော့မှန်ဖော်ပြတဲ့ပုဂ္ဂိုလ်ကလည်းမှန်ကန်နေတော့တရားလည်းမှန်ပြီပေါ့မှန်တော့သတ္တမအရာအမှန်ကန်သောတရားသိချသောတရားဒီလိုလည်းအတိတ်ကိုခေါ်လို့ရပါတယ်အများကကောင်းစားပြီးတော့ဆင်းရဲဒုက္ခမှာ လွတ်မြောက်စေလိုတဲ့ပုဂ္ဂိုလ်သူဟာလမ်းမှလမ်းမှားကိုတည်ထားဖို့လိုပါတယ်။ဒီလမ်းမှလျှောက်ရင်ကောင်းကျိုးချမ်းသာရတယ်။ဒီလမ်းမှလျှောက်လို့ရှိရင်အကျိုးပဲဖြစ်နိုင်တယ်ဆိုတာပေါ့လေ။ဒါဒီမှာဆုံးတည်နာလေထားဖို့အရေးကြီးပါတယ်။ဒါတော့စိတ်မှလည်းကျေနပ်တနာတတ်သူဟာ လမ်းမကိုတော့ရှောက်မလိုလားဘူးပဲရှောက်ဖို့ကြည့်နေတဲ့ပုဂ္ဂိုလ်လေးကြိုးသားပါပဲစိတ်ပေါ်ရောက်နေတဲ့ပုဂ္ဂိုလ်လည်းပဲလမ်းမနေပြီးတော့ဆွဲချပါလမ်းမကိုရောက်အောင်ဒီတော့လမ်းမရှောက်လို့ကောင်းကျိုးရလမ်းမရှောက်လို့အကျိုးပဲဒီဖြစ်စေတာအတိစိတ်သက်ရှိပြီးတော့ပြည့်မြတ်တဲ့ရှင်သာတနာကိုရှိပြီဆိုလို့ရှိရင် လမ်းမမရှောင်မိဘူးရဟန်တာမှာပဲလမ်းမှာရှောင်မိဘူးရအတွက်သင်ကြားမှာပဲအဲ့ဒါကြတော့ရှင်လာသလားဟုနဲ့ဆက်ဆက်ပါပါလေရှင်လာသလားဟုနဲ့ပတ်သက်ပါတယ်ဒီမှာဒီတော့လမ်းမှာလမ်းမှာအသိဉာဏ်ရှိတိုင်းလည်းပဲသူများကိုမကဲတင်နိုင်ဘူးဆိုတာဒါဆိုလိုပါတယ်ရှင်လာသလားမှုရှိတိုင်းလည်းပဲ ဆရာလမ်းမှလမ်းမှဘယ်လမ်းမှဆိုတာမတည်ဘူးဆိုလို့ရှိရင်လည်းပဲဒီဘာရှိတဲ့ဒုက္ခလွတ်အောင်လည်းပဲမလွတ်တတ်ပါဘူးအတိညာနဲ့ရှင်းတာမှုဆွေဆုံးဖြည်းဖြည်းဆုံးလို့ရှိနေပါဖြစ်နိုင်တယ်ဆိုတော့လမ်းရမှာပါပဲဒီဟာနဲ့ပတ်သက်ပြီးတော့တချို့ခိုင်းသမားတွေကပေါ့ရာယူပါတဲ့သမားတွေက ကယ်တင်ရေးနဲ့လွတ်မြောက်ရေးနှစ်ပိုင်းရှိပါတယ်ကယ်တင်ရေးဆိုတာကကိုယ့်အတွက်ဘာမှစဉ်းစားနေလဲသူတစ်ပါးတွေဆင်းရဲဒုက္ခရောက်တာအဲ့ဒါဖြစ်လို့ရမယ်ကိုယ့်အတွက်ငဲ့ပြီးတော့ငြင်းဆင်းရဲဒုက္ခတွေဖြစ်နေတဲ့ဟာကိုမပြုလို့ဘူးဆိုလို့ရှိရင်ဒီကူကောင်းဆန်စိတ်ရှိတယ်။ဟောကတိရဲ့လုံရောက်ရေးဆိုလို့ရှိရင် ကတည်ရဟာပုံပြီးတော့အရေးကြီးပါတယ်လို့ဒီလိုယုံကြည်ယူဆပြီးတော့ကိုယ်ကျိုးအနစ်နာခံပြီးတော့ကတည်ရကိုအလေးပေးကြပါလားဘုရားအယူဝါဒကိုရိုးသားသားနဲ့လိုက်တဲ့ပုဂ္ဂိုလ်များတော့ဒီမှာရှင်ရဒုက္ခရောက်တာတော့ရောက်လည်းရောက်စီခြင်းကိုရောက်နေလို့ရှိရင်လည်းကတည်ရလာပါ့ ဒါပေမဲ့လို့ဘယ်လန်းကအကျိုးမဲ့ဘယ်လန်းကအကျိုးရှိရဆိုတာခွဲခြားသိချာပြီးတော့မသိကဲတင်တဲ့နည်းရမသိသေးဘူးဆိုလို့ရှိရင်တော့ဘယ်လိုလုပ်ပြီးတော့ရှင်သာသနာ့ကိုဆက်ဆက်နဲ့ကဲတင်နိုင်ပါမလားနီးလာတော့သိတယ်သိပါရဲ့ဒါပေမဲ့ရှင်သာသနာ့ကိုမရှိဘူးဆိုလို့ရှိရင်လည်းပဲတည်ကြီးနဲ့ကဲတင်နိုင်ပါမလားတကုအကုဆင်းရဲဒုက္ခတွေက လွတ်မြောက်အောင်လို့ပေါ့လေမှန်ကန်ကြည့်ကြတဲ့ဤစီရောဆရာတို့ကလွတ်မြောက်အောင်ယုံလို့အေးကြတဲ့နေနေရောက်ပြီဆိုလို့ရှိရင်တော့ဒါမှန်တယ်လားဒါမှားတယ်လားဆိုတော့မှန်တယ်လားဆိုရှောက်မယ်မှားတယ်လားဆိုလို့ရှိရင်အဲရှောက်ရမယ်စာပေါ်ကြီးခေါင်းကြီးနားလေတော့ပြီတစ်ချိန်ကပေါ့လေ တိပသူတို့ဘာသာရေးအဲကျောင်းတစ်ကျောင်းမှာပေါ့ဆက်ကဲဘာသာရေးကျောင်းကျောင်းမှာဘာသာရေးတိုင်းဆရာတို့နဲ့ကျုံပါလားငါကတော့သူတို့ကတော့ကတိကြီးအရေးကြီးတယ်လူရောက်ရေးကတော့အရေးကြီးတယ်တကူကောင်းဆန်တယ်လို့ဒီလိုဝါဒဖြန့်ထားပါတယ် တော့ဒီသတင်းကြားထားတော့ဆုံပြီးတဲ့အခါမှာဒီသတင်းသဘောထားလေးတွေသိကျင်တော့လေကေတရေနဲ့လုံရောက်ရေးဆရာအရေးကြီးတော့အနှစ်မျိုးလုံးအရေးကြီးပါတယ်ဆိုဒီလိုပြောပါတယ်ဒါတော့မဆိုးပါဘူးကောင်းပြီလို့ကျွန်တော်ကလည်းပဲနှာခေါင်းအထိရှုပ်ပေါ်ထဲမှာနေနေပြီလို့ အတင်ကလည်းပဲနှကောင်းတိရှုမှတ်တဲ့နေ့နေပြီလို့ဒီခါမျိုးမှာကျုပ်ကဖြစ်ဖြစ်အတင်ရပဲဖြစ်ဖြစ်ကိုလူဘာမှမဆိုရင်လည်းကျုပ်ကတိကိုခက်တင်မယ်ဆိုလို့ရှိရင်ဖြစ်နိုင်ပါမလားလို့အဲဒါတော့ဖြစ်နိုင်ဘူးလေလို့ဘယ်လိုတော့ဖြစ်နိုင်ရောသူများကြိုက်တင်လို့ရှိရင်တော့ကိုကိုယ်တိုင်ကသိရှုဖို့ဆရာကကုန်းကိုရောက်အောင် သုံးကံအောင်ပဲလုံးရောက်ကျူစားအောင်ပဲသုံးရောက်ပြီးမှဇန်တဲ့ပုဂ္ဂိုလ်ကိုကယ်တင်လို့ရှိမှာပေါ့ဘုန်းကြီးကဒီဒီကုန်းလေးကိုမြင်ရတော့ဒီကဘုန်းကြီးသဘောသိလို့လားမသိပါဘူးသူအပြစ်တင်တဲ့အချိန်ကြီးမြင်လို့လားမသိပါဘူးဒီကဒီကအဲ့ဒီလိုရှင်းလိုက်ပါတယ်ဒီကအဲ့ဒီအချိန်မှာမှန်ပါတယ်ဒီက အများအားဖြင့်ဘုန်းကြီးတို့ထေရဝါဒပုဂ္ဂိုလ်များကိုရဟန်းတော်များအပါဝင်ပေါ့လေကိုယ်ကိုယ်ကိုဆင်းရဲကလွတ်မြောက်အောင်ရုန်းကန်တဲ့ပုဂ္ဂိုလ်များတကူရင်ရုန်းကန်တဲ့ပုဂ္ဂိုလ်များတကူကောင်းဆန်နေရလို့ဒီလိုပဲဆွဆွဲကြပါလားဖြစ်စဉ်နဲ့၄ခုဤဒီဘဖြစ်တဲ့အခါမှာအဲ့ဒီလိုပုဂ္ဂိုလ်ကြီးရောရဲရောက်သွားတော့ဘုန်းကြီးအများကြီးလည်းဝေဖန်ခံရပါတယ်တမန် အဲနောက်ဆုံးတော့ဒီဥမာလေးထည့်ပြီးတော့ခေါ်လိုက်တဲ့အခါကျမှသူတို့ငြိမ်သွားပါတယ်ဒီဥမာလေးကလည်းခေါင်းကြီးတို့ထွင်ထားတဲ့ဥမာမဟုတ်ဘူးဘုရားကိုယ်တိုင်ဟောထားတဲ့ဥမာလေးပါတကယ်ရည်နဲ့သူ့ရောက်ရည်တစ်ခုပြန်လာပြီဆိုလို့ရှိရင်လူရောက်ရည်အရေးကြီးတော့ဘူးလေခုနနုံထဲမှာနှကောင်းတိလူရောက်နေနေတဲ့အခါမျိုးဟာပယ်ကြီးတော့အချင်းချင်းကိုတည်ကျင်လို့မရဘူးဆိုတာပေါ့လေ ပြတ်တာထားပါတယ်ခုဒီစကားပြောရတာကတော့တချို့ပုဂ္ဂိုလ်များတချို့မောင်ကြီးတော်တော်များများပုဂ္ဂိုလ်များကိုတရားကိုအားထုတ်နေတာစိတ်တကူကောင်းဆန်တယ်ဆိုတာပေါ့လေဒီလိုအရေးစားလေးရှိကြပါလားအဲဒီအရေးစားလေးရှိကြလို့ရှင်တော့နည်းနည်းသတိထားမယ် So just like the example သတ္တမမှာသန္တာဆိုတဲ့စကားလုံးကို စလို့စကားတစ်လုံးနဲ့ကျုံထားတဲ့စအရာကဝိတ္တသရဏသမ္ပန္နဂုံနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပါပဲဉာဏ်တူအဲ့ဒီအခြေခံအကျင့်ထဲမှာမဟာကရုဏာသမာပတ်ဆိုတာရှိပါတယ်။မဟာကရုဏာနဲ့ရှင်တွဲပြီးတော့လောကီဆံပြေဝင်စားတဲ့အခါမှာပေါ့လေစိတ်ကိုမြင့်မြတ်တဲ့မဟာကရုဏာဟာ ခြေကအဖြစ်နေတဲ့မှာဆင်းရဲကောင်းမြတ်တယ်ပါပါတယ်ဒီတော့ဝိသဇနာပံပန်းနဲ့ပြည့်စုံလို့ရှိရင်အတိညာလူလည်းရှိတယ်စေနာသနာကိုလည်းရှိတယ်အဲ့ဒီပုဂ္ဂိုလ်ထံကဉာဏ်ကြားချက်ဒီဟာအကျိုးကျေးဇူးရှိဖို့ရှိပဲဆိုတာဒီလိုတွေ့ရမှာပါပဲအဲ့ဒါကိုတော့ဓမ္မလို့ဆိုရတယ် ဓမ္မဆိုတာရိုးရိုးမြန်မာလေးတော့တရားကျမ်းလိုက်ကြလို့လေလေကျမ်းလိုက်တာပါပဲဒီထဲမှာငုတ်နေတဲ့အတိတ်တွေကတော့ဆောင်မတယ်ဆိုတဲ့အတိတ်တွေကလည်းဆောင်မတဲ့သဘောဆောင်မတဲ့သဘောဆောင်ထားတယ်မှတ်တယ်အရာဝတ္ထုတစ်ခုကိုမှတ်တင်လိုက်တဲ့အခါမှာယူလိုက်တယ်ဆောင်လိုက်တယ်ဆိုတဲ့အတိတ်တွေရပါတယ်ဆွဲလိုက်တယ်ဆိုတဲ့အတိတ်တွေရပါတယ် อืมအဲ့ဒါကိုဆုံးမနေတယ်ပေါ့ဆုံးမတယ်ဆိုလို့ရှိရင်ဟောက်လည်းကြမသွားရအောင်ခုလက်မှလည်းရမနေအောင်လို့ဟုတ်ကဆွဲအားကြီးကလွတ်အောင်ဆိုပြီးတော့တစ်ဖြည်းဖြည်းအပေါ်ပြင်းပြင်းပြင်းပြီးတော့တင်ပေးတဲ့သဘောသာဆိုရတယ်ဆွဲအားကြီးကနေကလွတ်သွားအောင်ပေါ့လေသူကကာကွယ်ဆောက်ရှောက်တယ်ဆိုတော့အတိပ္ပယ်ရပါတယ်ကာကွယ်ဆောက်ရှောက်တယ်ဆိုတရားအတိပ္ပယ်ရပါတယ် ဘေးရန်တွေကလွတ်အောင်ဆွဲဆောင်မှတင်ပြီးတဲ့တရားအလုံးနဲ့တုံးမယ်ဆိုလို့ရှိရင်တော့အစင်တန်လက်ရာကနေပြီးတော့အစင်တန်မြင့်တင်ပြီးတဲ့သဘောတတိရှိတဲ့တရားကိုဓမ္မတိယဌာနမှာဓမ္မလို့ခေါ်ထားပါတယ်ကိတာရေတိဘယ်သူတွေကိုဘယ်သူတွေကို ဆောင်းမကဲတင်ဆွဲမပြစ်တင်ပြီးပါကြလို့လို့ဆိုတော့အတ္တနာဒါရင်တေလို့ဖြေပေးထားပါတယ်မိမိတိဟုသောဓမ္မကိုနိလန်းကြစိတ်ဆောင်ရပုဂ္ဂိုလ်များကိုပုဂ္ဂိုလ်များကိုဆောင်ပါဟုတ်ကဲ့ဥက္ကံပြကြအောင်ဆွဲတင်ပြီးကိုကြီးရဲ့ကာဝယ်စောင့်ကြောက်တယ် စဉ်းစားကြည့်တည်တယ်ဆိုတာပေါ့လေအဲ့ဒီအဖြေပေးထားပါတယ်ဒီတော့မိမိကြည့်တော့တရားကိုတရားကိုပဲဆိုတော့ဓမ္မကိုသိဆောင်တဲ့ပုဂ္ဂိုလ်များဆိုဓမ္မကိုသိဆောင်တဲ့ပုဂ္ဂိုလ်များကိုသာဓမ္မကဘုဒ္ဓမကြာအောင်လို့ဆက်မှတင်ပေးတယ်ဆိုတော့မသိတဲ့ပုဂ္ဂိုလ်ရောကဓမ္မကဘာမှမတတ်နိုင်ဘူးဆိုတဲ့အတိတ်ပဲပေါ့ဒီတော့အောက်တမ်းမကြရရင် တရားကိုဖြစ်ဆောင်ဖို့ပဲဒါပဲတရားဖြစ်ဆောင်လို့ဒီအလိုလိုပဲအဲ့ဒီတရားကကာဝယ်ဆောက်ရှောက်ပြီးတော့ဆွဲမှကျင်သွားမှာပဲအခုကြီးမှာပဲကာဝယ်ဆောက်ရှောက်မှာပဲကြည့်တင်မှာပဲအဲကြောင့်မြတ်စွာဘုရားကိုယ်ရံလည်းဓမ္မဟဝေရကတိဓမ္မအချာရင်လို့ဒီဆိုထားပါတယ်ဓမ္မခုနဥစ္စာသနာသမ္မာနာဂုဏ်နဲ့ပြည့်စုံတဲ့တန်တဖြစ်တဲ့တကယ်ပညာရှင်သူတော်ကောင်းကြီး ကိုယ်အားထုတ်ပြီးတော့ဟောကြားတဲ့ဓမ္မကိုဓမ္မတိသမောအဝိသင်္စိတကယ်ကိုပဲသိကြကြပါလိမ့်ဓမ္မကြားရင်ဘဂတိသိကြတဲ့အတိုင်းဓမ္မကျေလုံးတဲ့ပုဂ္ဂိုလ်ကိုကာဝယ်ဆောက်ရှောက်ကူညီပါသည်တဲ့ကဲ့တင်နိုင်ပါသည်လို့ပြောထားပါတယ်ဒါဗုဒ္ဓကိုယ်ဟောထားတဲ့တရားပါ ဘုရားကိုယ်ဟောထားတဲ့ခါထားရှိပါတယ်ခုနကတော့ဓမ္မဆိုတဲ့စကားလုံးထဲမှာငုံနေတဲ့အတိတ်တွေကိုထော်ထုတ်တဲ့သဘောပါပဲတူတူကိုကိုတတ္တဝမှန်များဟာအောက်တန်းလောက်တန်းကြပြီးတော့ဆင်းရဲဒုက္ခကိုတော့ဘယ်သူမှမလိုလားကြပါဘူး ဆင်းဒုက္ခတွေနဲ့ကင်းဝေးပြီးတော့အစိတ်ချမ်းမြင့်မြင့်နေလိုကြတဲ့ပုဂ္ဂိုလ်ကြီးပါပဲဒါလောကတဘာဝပဲဒီတော့ဆင်းရဲဒုက္ခတွေကလွတ်ပြီးတော့အစိတ်ချမ်းမြင့်မြင့်နဲ့နေလိုတဲ့ပုဂ္ဂိုလ်များဟာမကောင်းတဲ့ကိလေသာတရားတွေအဆွဲအကလွတ်အောင်သူတို့ကအောက်ကိုဆွဲချတာဖြစ်တော့သူတို့အဆွဲခံရပြီးတော့အောက်မကျရအောင်လို့ တရားကိုကြည့်ဆောင်လိုက်တာပဲဒီတော့အောက်တမကြခြင်းလို့တရားရဲ့အကယ်တင်ခံရတော့ကြည့်ဆောင်လို့ရဆိုလို့ရှိရင်အရာရှင်းလို့မရပါဘူးဒီဒီဒီခြားခြားကြည့်ပြီးတော့ကြည့်ရမှာပါဒီလက်တေချာကြည့်ရှိပြီးတော့စနစ်တကျရှင်းရပါတယ် အဲ့ဒါလိုစနစ်ကျဖြစ်တဲ့ပုဂ္ဂိုလ်ကတရားကဟုတ်တယ်မကြရအောင်လို့ဆွဲမှတည်ပေးနိုင်ပါလေတည်တင်နိုင်ပါလေစိတ်ဒီသဘောလေးတော့ဒီနားလည်ရပါလေဟွန်းဒါရှင်းလို့မသိသေးလို့ရှိရင်ဒါမသိဆိုရဲကိုအောက်တန်းကြနေရပါဒါကောကအစဉ်တန်းမြင်နေလို့ရှင်ကြီးအဖန်ကိုလေ့လာလို့ကြည့်သွားပြီဆိုလို့ရှိရင်အဲ့ဒီရှင်ကြီးအဖန်တရားကပါ စာပြောပြောလို့ရှင်ပရိယတ်တိပေါ့ရှင်နိမတရားကရှင်နိမကိုလေ့လာတဲ့ပုဂ္ဂိုလ်ကိုမတိမှုအောက်တိုင်းဆောင်မှုကနေပြီးတော့ဘောဒီရှင်နိမကြည့်လို့အဖြစ်ကိုဆွဲမှတင်ကြတယ်အဲ့ဒါဓမ္မပဲအဲ့ဒါဓမ္မရှင်နိမဓမ္မပဲရှင်နေတာဆိုတော့မရှင်သေးဘူးရှင်းဖို့အကျိုးရလာတယ်မရှိသေးဘူးအဲ့ဒီအကျိုးရလာကိုမတုံနိုင်သေးဘူး တုံ့ချနိုင်နေဘူးဆိုလို့ရှိရင်တော့ဒါလည်းလိုနေရတာ။မသိရဘူး။ကြည့်ရင်ရမယ်ကျင်းလို့ရမယ်။ရရှိတဲ့တရားအကျိုးကိုကိုယ်ခံစားနိုင်တယ်။အဲ့ဒီအစီအစဉ်လိုနေပါလိမ့်မယ်။အဲ့ဒီအစီအစဉ်ရအောင်လို့ကိုယ်လက်တွေ့နဲ့ကျင်းပြီးရလည်းရပြီးအတုံးနဲ့ချပြီးဖြစ်ပြီးဆိုလို့ရှိရင်အဲ့ဒီလိုကျင်းအကျင့်တရား ကျင့်လို့ရရှိတဲ့တရားအသိချလို့ရရှိတဲ့တရားဒါစိတ်စိတ်ဆောင်ရတဲ့တရားအဲ့ဒီတရားကိုစိတ်ဆောင်ယူလို့ခေါ်ပါတယ်ဟုတ်တယ်မစားတော့ဒီနည်းမှာလေးလာလို့ကြည့်ပါလို့ရှိရင်ဒါကြီးအတိတရားကဒီနည်းမှာမရှိတဲ့ပုဂ္ဂိုလ်ကိုဆွဲမှတည်ကြတယ်သိအောင်ဆွဲမှတည်ကြတယ်ဒီရင်ကျင့်တော့ကိလေသာတွေဆွဲရနေတော့တစ်ဖြည်းဖြည်းမှမှမှတည်ကြတယ် ဆိုမြင့်တက်လာတော့အဲ့ဒီမြင့်တက်လာတဲ့အကျိုးခံစားရတယ်။ချမ်းသာတယ်လည်းပဲနောက်အဆုံးချလိုက်ရတယ်။အဲ့ဒါတရားကျင့်ဆောင်မှုလို့ခေါ်ရတယ်။ဘယ်ပုံပဲနည်းဆောင်တယ်လဲဆိုလို့ရှိရင်အပ္ပဒမာနိကရုံတော်လို့ဆံကမြဖွင့်ထားပါတယ်။အပ္ပဒမာနိကိရိတာဆွဲအားဆွဲအားကြောင့်အောက်တမကြသည့်တို့ကို ကရုံတော်ပြုလျက်ဒါရီတိဆောင်ထားမှထားကာဝယ်ဆောက်ရှောက်စင်တမ်းမြောင်ပြုလုပ်ပြတတ်ပါရဲ့ဒီလိုရှိတာပါပဲမကြရအောင်ပြုပြီးတော့ဆောင်မထားတယ်ဆိုတော့ဒေဒီဒေဒီမှာမကြရအောင်ဆိုတော့ချမ်းသာရှိပါမှုခင်းနေပြီးတော့အလောအလုံးဆင်းရဲတဲ့ အောက်တန်းစားကွာမျိုးတွေနဲ့ချမ်းသာထိုက်တဲ့လောက်ရှိနေမယ်လို့ချမ်းသာလေးကနည်းနည်းဆင်းရဲတွေအများကြီးကောင်းတော့ကောင်းတယ်ဒီတရားကောင်းတဲ့နည်းနည်းကောင်းတဲ့ဘဝတွေမှာပေါ့ဆိုလိုတာတော့အလွတ်အလွတ်ဆိုးတဲ့ဘဝတွေမှာလည်းမချရအောင်အဆိုးတွေကများပြီးတော့အကောင်းလေးကနည်းနည်းအဲ့ဒီဘဝမျိုးတွေမှာမကြာရအောင်လို့ သူကဆောင်းပါတာအဲ့လိုဆောင်းပါပြီးတော့ဆောင်းထားတာပါတဲ့အဲ့ဒါဓမ္မပါပဲအဲ့ဒါကိုတော့နောက်နေ့ကျမှဇာတိနဲ့လက်ရှိဖုံးဆက်ပြီးတော့ရှင်းလင်းပြရစီတော့သတ္တမဆိုတာအဲ့ဒီဆောင်းရည်တတိရှိတဲ့ဓမ္မကိုဆိုလိုပါတယ်